အခန်းကြီးနှင့်အငယ်1မှ8ထိုကာလ၌လေဝိအမျိုးသားတယောက်သည် လေဝိအမျိုးသမီးနှင့်အိမ်တော်ဘက်ပြု၍မိမသည်ပရိသေရေယူသည်ဖြင့်သားယောက်ျားကို ဖွားမြင်လေ၏ထိုသားသည် အစင်းလှချောင်းကို အမိမြင်လျင် သုံးလပတ်လုံးဖွက်ထားလေ၏နောက်တဖန်ဖွက်၍မထားနိုင်သောအခါဂမာကိုင်းပင်ဖြင့်ရက်သော ပခက်ကိုယူ၍ရေညှိနှင့် တစ္ဆေးဖြင့်လူပြီးလျင်ပကက်ထဲတွင် သူငယ်ကိုထည့်၍မြစ်ကမ်းနားကိုင်းတော်၌ထားလေ၏သူငယ်အမလည်းအဘယ်သို့ဖြစ်မည်ကိုသိမြင်ခြင်းကအဝေး၌ရက်နေလေ၏ဖာရောဘင်၏တမိတော်သည်ရေချိုးခြင်းကဆင်းလာ၍ကျွန်မတို့နှင့်မြစ်ကမ်းနား၌လှဲ့လေစဉ်ကိုင်းတော်၌ပကက်ကိုမြင်၍ ဆောင်ယူစေခြင်းဟံကျွန်မတယောက်ကိုစေလွတ်လေ၏ပကက်ဖုံးကိုဖွင့်သောအခါငိုလျက်နေသောသူငယ်ကိုမြင်၍တနာသောစိတ်ရှိလျင်ဤသူငယ်သည်ဟေပြဲအမျိုးဖြစ်လိမ့်မည်ဟု ဆိုပြီးတော့သူငယ်၏အမက ကိုရော့အတွက် သူငယ်ကိုထိမ့်ရသောဟေပြဲအထင်းကိုကျမတွား၍ခေါ်ရပါမည်လောဟုဖာရောဘင်၏တမိတော်အားမေးလျှောက်၍မင်းသမီးကတွားလို့ဟုအခွင့်ပေးလျင် မိန်းမငယ်သွား၍သူငယ်၏အမိကိုခေါ်လေ၏။ဖါရောဘုရင်၏သမီးတော်က၊ဤသူငယ်ကိုယူသွား၍ငါ့ဘို့ထိန်းလော့။အခကိုငါပေးမည်ဟုမှာထားသည်အတိုင်း၊ထိုမိန်းမသည်သူငယ်ကိုယူသွား၍ထိန်းလေ၏။သူငယ်ကြီးပွားသောအခါ၊ဖါရောဘုရင်၏သမီးတော်ထံသို့ပို့ဆောင်၍မင်းသမီးသည်သားအရာ၌ခန့်ထားလျက် မောရှေအမည်ဖြင့်မှဲ့၏အကြောင်းမူကားရေထဲကငါနှုတ်ယူသည်ဟု ဆိုသည်မောရှေသည်ကြီးသောအခါမိမိအမျိုးသားချင်းတို့ရှိရာသို့တွား၍သူတို့အမှုထမ်းရသော အချင်းရာတို့ကို ကြည့်ရှုလေ၏မိမိအမျိုးသားဟေဘဲလူတယောက်ကိုအေဂုတ်ထုလူရိုက်တီကိုမြင်လင်ပတ်လေကြည့်ရှု၍အဘဲသူမျှမရှိသည်ကိုသိသောအခါအေဂုတ်ထုလူကိုတတ်၍တဲတဲ၌ မြုပ်ထားလေ၏။နက်ဖြန်နေ့၌ထွက်ပြန်သော ဟေဘဲလူနှစ်ယောက်တို့သည်အချင်းချင်းတတ်ကြသည်ကို မြင်လျင်တင်သည်တင်ဤအပေါင်းဖော်ကိုအဘဲကြောင့်ရိုက်တနည်းဟုညင်းဆဲသောသူအားမေးသည်ရှိသော ထိုသူကအဘဲသူသည်တင့်ကိုငါတို့အပေါ်မှာအကဲမှုတရားသူကြီးရ၌ခန့်ထားသည်။အဲဂုတ်ထုလူကိုတတ်တဲ့ကဲ့သို့ငါ့ကိုတတ်လို့သလိုဟု ပြန်ဆို၏ ထိုအခါမောရှေသည်မိမိပြုသောအမှုထင်ရှားပြီဟုသိ၍ကြောက်လေ၏ထိုသတင်းကိုဖာရောဘီကြားသောအခါမောရှေကိုတတ်ခြင်းကရှာကြံလေ၏မောရှေသည်ဖာရောဘီထံမှထွက်ပြေး၍မိဒရန်ပြည်သို့ရောက်လျင် ရေတွင်းနားမှထိုင်၍နားနေလေ၏အငယ်၁၆မှ22ထိုအခါမိဒရန်ယေပရောဟိတ်ဤသမီး ညီအမခုနစ်ယောက်တို့သည်မိမိတို့အဘ၏သိုးဆိတ်များကို ရေတိုက်ခြင်းငှါလာ၍ရေခပ်ပြီးလျှင် ရေသောက်ခွက်တို့၌လောင်းကြ၏။သိုးထိန်းအချို့တို့လည်းလာ၍သိုးဆိတ်များကို မောင်းကြ၏။ထိုအခါမောရှေသည်ထ၍ထိုမိန်းမတို့ဘက်၌နေလျက်သိုးဆိတ်များကို ရေတိုက်လေ၏။ထိုမိန်းမတို့သည်အဘရွေလထံသို့ ရောက်ကြသော် အဖကအဘဲကြောင့်ယနေ့အလင်းမြန်ရောက်လာရကြသနည်းဟု မေးလေ၏သူတို့ကလည်းအေဂုတ်ထုလူတယောက်သည်အကျွန်ုပ်တို့ကိုတိုးရင်းတို့လက်မှကယ်နှုတ်၍ရေလိုသမျှကို ခတ်သဖြင့်တိုးစိမ်များကိုရေတိုက်ပါသည်ဟု ပြန်ပြော၏အဖကလည်းထိုသူသည်အဘဲမှရှိသည်နီအဘဲကြောင့်သူကိုပြစ်ထားခဲ့သည်နီအစာစားစေခြင်းကသူကို ခေါ်ချေဟု ဆိုလေ၏ မောရှေသည်ထိုသူထံမှာနေ၍ပျော်မွေ့သဖြင့်၊သမီးဇိပေါရကိုမောရှေအားထိမ်းမြားပေးစားလေ၏။ထိုမိန်းမဘွားသောသားကိုဂေရရှုံအမည်ဖြင့်မှည့်၏။အကြောင်းမူကား၊ငါသည်တကျွန်းတနိုင်ငံ၌ဧည့်သည်အာဂန္တုဖြစ်ရပြီဟုဆိုသတည်း။ကာလအင်တန်ကြာပြီးမှအဲဂုတ္တုရှင်ဘုရင်အနိစ္စရောက်လေ၏။ ဣသရေလအမျိုးသားတို့လည်းအစေကျွန်ခံရသောကြောင့်ညည်းတွားငိုကြွေးကြ၏။ထိုသို့ အစေကျွန်ခံ၍ငိုကြွေးသောအသံသည်ဘုရားသခင့်ထံတော်သို့တက်ရောက်လေ၏။သူတို့ညည်းတွားမြည်တမ်းခြင်းအသံကိုဘုရားသခင်ကြားတော်မူလျှင်၊အာဗြဟံ၊ဣဇာက်၊ယာကုပ်နှင့်ပြုခဲ့ဘူးသောပဋိညာဉ်ကို အောက်မေ့တော်မူ၏ဘုရားသခင်သည်လည်းဣဒရေလအမျိုးသားတို့ကိုကြည့်ရှု၍သူတို့အမှုကိုဆင်ခြင်တော်မူ၏